ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတင်၌22ရက်2လ2010ခုနှစ်တွင်ဟောကြားတော်မူသောမကွဲခင်ကခွဲနှင့်ပါတရားတော်အာရောမာရုံဆိုကိုကိုကိုအမြဲတမ်းတည်ပြရမယ်အချိန်အားကြီးရှိကြတယ်ဟုတ်နော်ဒါတို့စားလို့ကြတော့ဘိနာတုံလို့ခေါ်တယ် ပါဠိလိုပညာအမှားလိုတော့မပြတ်နှလုံးကြီးများမယ်တရားငါမျိုးခေါ်တယ်ဟုတ်ပြဟင်ဒုသာတော့ပါဠိနဲ့ပြောနေတော့ကလာတချင်းသားကိုအဆုံးနေပါဟင်တို့မြန်မာတို့ကတော့ငါပူလာဝင်လေဟုတ်မလားဒါလည်းမသိပြရမှာငါပူလာဝင် နော်ဘာဖြစ်လို့တို့ကဒီညဥရာကသိတာကိုကိုဥရာကျတော့မေ့နေဒီဥရာသိတာညဥရာဟာဘယ်လိုမှမသာတာညဥရာကျတော့သိတယ်ကိုဥရာကျဘယ်သူသိလို့ဟင်မိတ္တလုံးဟင်ဒီပြရတယ်ငါဥရာ ဒါပြီးတော့နောက်ထပ်ထပ်ပြီးတော့ပြောမှာအေးငါအပူကမလွတ်သေးဘူးသူအပူကလွတ်တယ်လူသူသူဘာလို့မဖြစ်ဘူးလားသာဘုဒုတိယသံဃာမှာငါအပူမလွတ်သေးဘူးတမက်စီမှာဆုံးတော့ဘာကမိတာလို့ဟုတ်စီတာလို့မိရံပြပြရမှာလေ န်တရားကြတော့ငါမရအောင်မယ်ငါဦးရအောင်ငါရအောင်မယ်နော်ဒီမှာမဟုတ်ငါရအောင်ဟင်ဒါလေတတိပြေတော့ကိုကိုစီစီရမှာလေဗျာဟုတ်နော်ဘာဖြစ်လို့လဲသူများနာတာတွေပါရောက်ရှိတာကိုနာတာကြမိနေတယ်သူများနာတာဒီပါကြည့်တာကိုနာမှာကြတော့ကတိမရဘူးကိုကိုကိုနေတာအောင်းနေတယ်ထင်တာဟုတ်နော်ဒါနဲ့နေတော့ တတိပြရမှာလေဟုတ်ဗျာအဲ့လိုတတိပြအင်းငါအနာမလို့ပြပါကလားထပ်ပြီးစဉ်းစားရအောင်ဟုတ်လားဟုတ်ပါဘူး။လောဘလာတော်ရတယ်။မလုံးမမောတည်။ဟင်ထမင်းညာဟင်တို့တခါတတိယကြတော့ငါပြောင်းကျွန်တော် ဒါအများဆုံးပြုပြရမှာဟုတ်လားမပြောင်းဘာလို့တော့ဘောမိတာလို့သူများဒီကသာရှောက်ကြည့်နေပုံဒီကတခါမှပုံဒီမှာဘယ်နှခါမှစဉ်းစားဖို့ဆရာမဟင်ဒီဒီနာဆိုဒီရာဒီပြုံးကြမှာပါကိုဒီမှာဟောတူလို့လားဒီကရပါဗျာဒီအဲဆုံးမဒီလာကြီးဒီကတော့မတည်ဘူးလားကြာလို့ဗျာ 你给我那花好空虚了，嗯，在那花呢，不讲，可是你们这里面的比较花呢，浪漫了，嗯，ကိုယ်ဒီမှာကြတော့မစင်ပါဘူးဒီမှာဒီဟာကရှိနေတာမိလုံးလို့မိလုံးလို့ဒီမှာလည်းမိလုံးလို့ဒါလည်းအမြဲတမ်းဒီတတိပိညာမှာလည်းဟုတ်တယ်ဟုတ်တော့ဟင်အဲ့ဒီပိညာမှာလည်းပြီးတော့နာပါလေးကြတော့ ငါမိပါချူရီကိုကိုဘာမမဟုတ်ကြငါအပန်းလေးတွေဒီကိုဖြစ်ဖြစ်ရှင်ကိုဖြစ်ဖြစ်ကိုဥမစေလာတာစေလာတာစေလာတာအများအားဖြင့်ဒီလိုရမယ်နဲ့ထင်မလားဒီကိုလေသူကခွဲထားတယ်လားရှိတယ်သူကခွဲထားတယ်မှလည်းရှိတယ်ဟုတ်လား သူခွဲထားတဲ့လားရှိသူကိုကခွဲထားတဲ့လားရှိမလားမှန်ပါဗျာကိုရမှာလားကိုရမှာကိုရမှာခင်ဗျာဒီတိုင်းကအဲအမြင်များလေးနဲ့ထင်နေတယ်ဟင်ကိုရမှာဟုတ်ဗျာဟင်ပေးကိုလည်းကိုနေတာပဲချင်းကိုလည်းကိုနေတာပဲဟုတ်ကဲ့ဒီဒီမှာဒါကြလို့ဟိုတို့သူရောက်ပြီးတော့ပါသွားကြတာဒီအများကြီးပဲဟုတ်နော်ကုလားထားကြတာလည်းရှိတယ် ဒီလိုပါထားရတာဒါအိုးလို့ဘာဝင်လာကူတထားရတာလည်းရှိရပါဘူးနော်ဟင်ဟင်ဒါနဲ့နေဆိုတာမှာပါတိလုံတော့မကူမကူရဲ့ဒီနာခွဲမထားရင်ခွဲတော့ခါကျဆက်ဆက်နေနော်မကွဲကင်းကခွဲထားလို့ရှိရင်ကိုရဲတော့တုံ့ပြန်ပါပါပါပါ မကွဲခင်ကခွဲထားကြတာကြကွဲမတော့မကွဲခင်ကတွဲနေနေကွဲနေဆက်ဆက်ပြီးတော့ကိုယ်ကိုယ်ကိုကြမှာတဲ့ဒီကိုလာရှိကိုလာဒါပဲပေါ့ဟုတ်ပါဘူးဒီသူကထားရမှာလားသူကထားရမှာလားဒါပဲပေါ့ထားတော့ထားရမှာရှိတယ်ပဲဟုတ်ပါဘူးထားရတာဒီလည်းရှိတော့ပါဘူးကိုချင်းဆို ဒီအမေထားကြတာအမေထားကြတာကိုရတဲ့အားလုံးဟုတ်လားအမေထားကြတာအခုဒီထားကြတာအခုထားကြတာလည်းမင်းကိုယ်လည်းနောက်ဒီမှာထားတဲ့ဥမာကြီးပဲဟုတ်လားဟင်ကိုယ်ကလည်းအဲမခွဲနေတာတွေကကိုယ်နေနေတာတွေကကိုယ်အောင်လုပ်တာဟုတ်လားကိုယ်နေနေတာတွေကကိုယ်အောင်လုပ်တာဝဲလူ မွေးတဲ့ခါကျရင်ပေမပြန်တွဲမနော်ပြန်ပြီးအစွဲနဲ့ဟုတ်နော်အင်းကြီးအင်းဒီသာသူစီကြီးဒီသာသူဒီသာဘဝနဲ့ရောက်တာပြန်တွဲတာပြောတာဟုတ်နော်သာသင်ပါမှာမရှိမလို့တိတ်တာဘဝနဲ့နေကြရအောင်လေဟုတ်နော်ဟုတ်နော်ဒီဆိုတဲ့ပုဂ္ဂိုလ်အင်းမကျင်းလို့မရဘူး ပြန်ပြီးတော့ဒီအင်းနဲ့ပြန်တော့တယ်ညိနေတာတော့နေတာမဟုတ်လားဆန္ဒပါပါညိနေတော့နေမှာပေါ့ဘာမှမဟုတ်ဘူးဟုတ်နော်ဒီတော့ခုနကဒီမျိုးကခွဲရမှာဆိုလို့ရှိရင်ခွဲရတယ်ဆိုတဲ့ကကုပ္ပစီခုံလာမဟုတ်ဘူးမဟုတ်လို့ခွဲရမဟုတ်ဘူးခွဲရအဲ့တော့ကိုကိုကိုပြန်ပြီးတော့ စိတ်နဲ့စိတ်ကြည့်ပါတဲ့နံပါတ်5ကဟုတ်နော်စိတ်နဲ့စိတ်ခိုက်ပါငါအတွက်ပါရှိတယ်ဆိုကာမဂုဏ်ပဲရှိတယ်ကာမဂုဏ်ကတော့ကိုယ်ွားရပါမှထင်တယ်ခွဲထားကြရမှာလားွားရပါမှာွားရပါရမှာဟင်ဒီွားရမြေပါမှာွားရမြေပါမှာကာမဂုဏ်ကတော့လေခွဲထားကြရအောင်လား ကွဲပါဘူးကြာဒီကိုဒီကိုဒီတောင်ကမသိပါဘူးကြာမသိတော့လိုက်ပါဒီခံပြီးလို့မရှိပါဘူးကြာလူပြီးတာသာရှိတာမိုက်ပါတာဟုတ်နော်ဒီဒီကိုဒီလိုဒါဒီဒါနဲ့အမိကလိုက်မလားလိုက်မလားလိုက်မှာပုတ်တဲ့ကိုဟုတ်ကလားဗျာဒီ ဟုတ်သူပြောလို့ဟုတ်ခံနေပါပါဟဲ့ဟင်သူပြောလို့ဟုတ်ခံနေပါပါဗျာဟင်သူတို့တော့ဒါရီသမီးတွေအတိုင်းလက်ထင်ပါဟင်ဟင်ဒါရမှာသူများမစုတာနဲ့ကုတ်ကူကြီးတောင်းထားရအောင်ကုတ်ကူတောင်းထားရမှာဒီလိုကသူပြောလို့မရဘူးနာပြီးသွားတယ်နာကူကြီးခေါင်းပါပြီးတယ်ဆိုဟိုထောင်းပြောင်းကြမှာလားမရပါဘူးဒါရမှာဒါရမှာ တိတမကြီးကြီးတော့ဆရာမဆရာမခင်ဗျားတို့ဒီတော့မှမရပဲနဲ့ဟုတ်ပါဘူးဒီမှာစိတ်ရင်းစိတ်တော့ကိုယ်နဲ့မပွေးတာဟာကံပဲရှိတယ်လို့ပြောတာဟင်ကောင်းစားလို့ကမ္မတရားတော်ကိုဆိုတယ်ဟုတ်နော်ဟုတ်နော်အဲ့တော့ငါဥစ္စာကပါရှိတယ်လို့ကြည့်တော့လေကာမသဘောထင်မှန်ပါပါကာမဥစ္စာရှိတာဇာနာဥစ္စာမရှိဘူး ဟင်မှန်ပါဟင်မှန်ပါတို့ပါတော့ဟိုဟိုရှင်ကြီးရဲ့ယူကြီးဒီခါလေးပါလေးပါမပါဘူးလေအဲ့ဒါဘုရားမလို့ရဟုတ်ပါဘူးဘုရားမလို့ရဟင် ဟင်ကုံစားမဟုတ်လားလေလာပါတော့တော်တော်ချူမအတွက်အမေတို့ဒီရပါမမဟုတ်ပြာမမဟင်ချူမသာအမေစားရမမထားရတာမျိုးရင်အကျိစေတော့ခံလို့ဟင်ဟင်အထာမျိုးရင်တော့ကြည့်စေတော့ခံအောင်ဟုတ်ပြာဟုတ်ပါဘူးဟင်စံပါရဲ့ချင်းနာဟုတ်ပြာအဲ့တော့ကိုဥစားကံမေးတယ်ဟုတ်ပါဟင်ပြီးတော့ရှင်းနေတဲ့မိကုံမောင်မောင် ရှိနေတဲ့လူတွေကရှိနေတဲ့ယူလို့ဒီကနေ့ဘုရားကမတည့်လို့ရှိရင်ဒီနေ့ကြောင့်တော့ပဲတည့်တယ်နေတာမတည့်တဲ့နေ့ကျရင်မဆုမဖြစ်ဘူးကံကတော့မဆုလို့ဒါကကမ္မပန်တုဆိုဟုတ်ပါဘူးမိတ်ဆွေစစ်တီဘသူတော့ဆိုကံနဲ့ဘာမှမဟုတ်ဘူးကိုဘယ်လိုရှိဖြစ်နေလဲကံကတော့ဘယ်နဲ့ခွဲသွားတာရှိလား စေကောင်ကိုကြည်ညာမလို့ကြောရမကြည်ညာဘူးကြတော့ဟင်ကစေကောင်လည်းမကြည်ညာဘူးကြကြောင်လည်းကြည်ဘူးကြတော့အဲဒါပါဒါမှရှင်ရဲ့ဘသူလဲဆိုတဲ့ကံတုကံပဲဒါမှကာမပန်ပန်တုလို့သာလို့ဟုတ်နော်ဟုတ်နော်ဒီ င်ကြတဲ့ရှင်မျိုးကြီးမှာတော့မလို့ဒီကကာရှင်မျိုးကာရှင်မျိုးတဲ့အိမ်ကြတဲ့မျိုးပြောမှာလေဒီဒုရှိမျိုးကာရှင်မျိုးပြောတာအိမ်ကြတဲ့မျိုးပြောမှာတာလေဟုတ်ဗျာအိမ်ကြဒီလိုအဲငါရှင်မျိုးကငါရှင်မျိုးကကာနဲ့ဒီလိုပြောမှာလိုက်ကြပြောလို့ပြောပါလို့ဟဲ့အိမ်ကြတော့ဘယ်လိုပြောပါလို့ဒီငွေစေကအမျိုးက သုံးမအိတ်လောက်ရောက်မယ်ဒီလိုလေးသံဃာမလေးနည်းနည်းရတယ်ဒီဒီသံဃာမလေးအဲ့ဒါလေးနည်းဒီဒီဒီကျန်တဲ့ခုနညီကောင်တို့မတို့ဘာလို့ဆိုလဲအခမ်းမလေးနေမရှိဘူးဘူးရဟုတ်ဘူးရဟင်မမဟုတ်ဘူးရဒီအခမ်းမလေးမရှိဘူးတော့ပဲဖြစ်တာ ပိတ်ဆုံးတော့ကမှာတော့ဗျာခံသိမ့်တယ်မသိမ့်တယ်ကိုမောင်မြတ်ပါလားကိုခိုင်းတယ်လို့လုပ်တာဗျာကိုထားတယ်လို့ညာဗျာကာမပန်တုတော့ဗျာဟုတ်နော်ဒါတော့ပฏิကိုကိုရမှာတော့ဆိုတော့ကိုရမှာတော့ကာမပฏิရမောတယ်ဟုတ်နော်ကံကိုကိုရမှာကံကိုကိုရမှာဖျားဖန်ဆင်းပြီးလို့မရတခြားဖန်ဆင်းပြီးလို့မရဘူးကာမသာဖန်ဆင်းပါ မဖြစ်အောင်လေတန်ဖန်စင်မှာကျွတ်တုံးလို့ဟုတ်နော်ဟုတ်နော်ဟာမဟင်ဘုရားဖန်ဆင်းပြီးလို့ရမလို့လားမရပါဘူးဗျာမရဘူးခင်ဗျာဟင်မရနိုင်ဘူးကံကဖန်ဆင်းပြီးဟုတ်နော်ကိုလူတဲ့ကောင်ကအတိုင်းကိုကိုလူတဲ့ခါတိုင်းဖန်ဆင်းပြီးမလားဟင်ဘိုးမြေရဲတို့တပိသန်တို့ကြည်တာတို့သူတို့ကြီးတို့အဲ့ဒီအားတွေကဟောမတူဖန်ဆင်းပြီးပါလေဟုတ်ကလားဗျာမှန်ပါတယ် ဟင်ဟင်တို့ရောဝါရနေမင်းကြီးအပြစ်ချလိုက်သလားတို့ဟုတ်ကလားဗျာဒီကုက္ကံတိုင်းသွားမှာနေရသွားမဲ့ပုဂ္ဂိုလ်ကိုဖျောင်းဝင်တာလို့မလားကြောင်းဝင်တာလို့မလားနတ်ပြည်တဲ့မဲ့ပုဂ္ဂိုလ်ကိုဖျောင်းဝင်ဆွဲချလို့မလားကြောင်းဝင်ဆွဲချလို့မလားကုက္ကံတိုင်းသွားကြပါကုက္ကံတိုင်းကုက္ကံတိုင်းတို့ဒီလောကတော့တသိဖြစ်တာများဘူး ဒီနေ့တချင်းကစင်ကြီးလို့ပြည့်တဲ့ကစင်ကြီးလို့တော့ပြောမှာဒီမှာတော့မဟုတ်တော့သူကတော့ဘာလို့ဆောင်ရတဲ့တင်ဘူးဘာလို့ဆောင်ရတဲ့တင်ဘူးလဲဒီဘုရားဆွေးချပြရလို့မလို့တိုးထိုးရလို့မလို့တစီပြင်းနေမှာဟုတ် ဟုတ်လို့ဟုတ်လို့စင်မမဘူးချက်တဲ့မဟုတ်ဟုတ်လို့ဟုတ်ပါအဲ့တော့ဘုရားဆွဲချဖို့လူပြီးတော့သူ့ထုံးလို့ဘယ်လိုပါဘူးဒီလောကတစ်စီဖြစ်ဆုံးတော့ဆုံးတော့လည်းဒီလိုပဲဆုံးတော့လည်းဒီလိုပဲကနော် သူဆုံးပြောလို့ဖြစ်ပေါ်တယ်ဟင်ဟင်ဒီလိုဒီပါကုန်ကြည့်ကြရဖို့ကွာဟင်ဆုံးပြောရဖို့ဟင်ဟင်တော့ဒေါင်းကမ္မပတိပရောနာဒီမလာကောင်းမယ်ဟုတ်ပါဘူးဒီမလာကောင်းမယ်ဟုတ်ကောကုသိုလ်ကံကတကူကြည့်ရင်တိတိပုဒ်ကံကမှာပါအာဟုဒ္ဒံကတကူကြည့်ရင်ခဏတို့တို့အာဟုဒ္ဒံကမှာပါ နော်ဟုတ်နော်အခုဘသူတကူကြီးနေတော့ရှင်းရှင်းလာပြောတာနေမှာပေါ့ဗျာကိုကိုလို့လားဒီရှင်းနိုင်ပါဘူးတခါကြီးမြင်တာစရင်စစ်လိုက်ရင်ခဏနဲ့ဒီစရင်စစ်ရင်ဘုံဘောမလို့ဒီလောက်လည်းရခိုင်ခဏကောင်းမယ် စိတ်ရင်ဘုံပေါ်မှာတော့ခင်ဗျားတို့စိတ်တော့မှာဟုတ်ဘူးဒီအဲ့နဲ့စိတ်မလားအချိန်နဲ့စိတ်မလားစိတ်ဓာတ်နဲ့စိတ်ကျူတူအကုသကံကများဟုတ်ပါဟုတ်ပါတမီးတမီးကျူတူမြင်နေနေတာမြင်နေနေတာမရှိဘူးဟုတ်ပါတတိရှိရင်နော်ဟုတ်ပါတတိမရှိရင်မြင်ဟုတ်ပါတော့တနေ့တနေ့ပါနေနေပြီခုနရှိပါတယ်ဆိုတဲ့ခါကြီးဒီလို ဒီလိုတော့ဘုကလာပဲဒီဒီဒီဆိုတာသူကမလုပ်တော့တို့ဒီနေ့ခန္ဓာနဲ့ပေါင်းလို့ဒီနေ့ခန္ဓာနဲ့ပေါင်းပြီးတော့သူကဇာသွေးတောင်းတဲ့ဓာတ်စာဝင်လိုက်ချပြရဟုတ်ပါဘူးဟုတ်ပါဘူးဒီကဓာတ်စာဝင်လိုက်ချပြရဟုတ်ပါဘူးသူကကြိုက်တာပဲပြီးနေဇာနာတူတူကောင်းတာဆိုတာပြီးလို့မဟုတ်ဘူးအကျိုးရှိမရှိပြီးလို့မဟုတ်ဘူးဟုတ်ပါဘူး သူကသူကြိုက်ထားတယ်သူသိဒါဘူးတဲ့လေသူကြိုက်သူကြိုက်ထားတယ်ကြိုက်ထားပြီးတဲ့အတွက်ကြိုက်ထားပဲကြည့်ကြိုက်ဝယ်ပြီးပဲပါတော့တယ်ဟုတ်နော်ဟုတ်နော်ဓမ္မတရားနဲ့တွေ့တဲ့အခါကျတော့လေသူကတိုက်ဖို့ခိုက်ဖို့ရတော့ပဲပြီးတရားဤမတရားမတရားဤသူပြီး ဟုတ်လားမှန်ပါပြီးတော့စရက်ကသူကသူ့တက်နဲ့မတည့်လို့ရှိရင်တိုက်ခုလာတော့သူတည်တဲ့ပုဂ္ဂိုလ်ကကျင့်တော့လေတိုက်ကျင်နေကျင့်ဖို့ပေါ့တိုက်ကျင်ရှိတဲ့ပုဂ္ဂိုလ်ကတိုက်ကိုတည်လို့ဆောင်ပါမှန်ပါတဲ့ကျင့်ကြပါတာဟုတ်သူဘာပြီးပါတာနဲ့ကျင့်မြင်ကြပြီးဝဲမြင်ဝဲပြီးသူရှိနေတဲ့ရွာတဲ့သုံးပစ္စည်းမှမများအဲ့ဒါမောဟပြီးကြီးတယ်ပဲဗျာပညာပြီးမှမများမောဟပြီးပဲ Suare dunno, bene non per ma dire don cara bene bene kusiro. Pinya bi ne don cara. Eri pinya bi ara awi zati. Era go muha. ပါပါပါဟင်ပါပါရဲ့မောဟသည်ဒီလိုနေတဲ့ညောနေဆိုစကားတွေကမောဟတွေပဲပါပါပါဟင်ဒီသာထိုက်တဲ့စကားဟုတ်ရဟုတ်ရဗရမနဲ့ပတ်သက်တဲ့စကားမဟုတ်ဘူးပါပါကျေဟေဝေပါပါဒါပိညာစကားတွေနော်ပါပါရဲ့ဟုတ်နော်ပါပါဟင်ဒါပိညာစကားတွေပဲအဲ့ဒီပိညာစကားကြည့်လို့ဟိုကတာပိသမားကဒါတဲ့ဟိဒါမတဲ့ဘူးဟိဒါသူရတော့သူတောင်းတဲ့ဘယ်သူသူငါရှာပြီးနေတာပါပါ ဟင်နော်ဟုတ်ပါအဲ့ဒါအဲမြင်ခိုင်းတာလောက်တာကအသက်ဘလောက်ရှိလဲဒီနေ့ဒီနေ့ဒီနေ့ဟုတ်ပါဘူးဒီဒီဒါပြင်ကောင်းကင်မှာဘုရားပါဟင်ဟင်အမဟင်ဟင်ကောင်းကင် ကောင်းတယ်ကိုနလားချင်းမချမောင်ရဘူးလူမဖို့နေနေတာလားသူကိုနလားချင်းမပေါ်ဘူးကောင်းတယ်နော်ဟိဟိပေရိုတို့တို့ကောင်းတာကသူတို့ကိုမဖို့နေနေတာလားသူကိုတော်ဘူးချေပါတော့ကြည့်အောင်ဆောမအောင်ချောင်းတော့ပါတင်တယ်မှန်ပါတယ်ဗျာဟုတ်ဗျာမှန်ပါဟင်ကျုပ်တို့မှာခုကြည့်လိုက်လို့ရှိရင်သိုးကမဟုတ်များတယ်နော်မှန်ပါကိုကိုကိုချင်းချင်းနေတယ် မှန်ပါဗျာဟင်ဟင်ကိုကိုကိုထင်ကြီးမနေနဲ့ကိုကိုကိုထင်ကြီးမနေနဲ့ခင်ဗျားတို့သုကမမှာဘာလို့သုကမတကူကြီးတကူကြတော်တော်ကိုဖွာနေချင်းမှန်ပါပါဟင်ဆိုတော့ဟင်တကူတော်တော်ကြီးမပြဟင်ဟင်ဒီမမများတယ်ခင်ဗျာဟုတ်လားဟင် တာဘူးစည်ရစစ်စီကျွန်တော်ပြပညာတော့ဘုရားဟောတာဟုတ်နော်သူမကံမကူကိုရရှိတယ်တဲ့ဟုတ်ကလားအဲ့ဒီကံကူကိုတော့ဘယ်လိုကံမျိုးလို့ဆိုတော့ကောင်းတာလုပ်ရင်ကောင်းတာလုပ်လို့ဆိုတာလုပ်လို့အဲ့ဒီကိုလုပ်တဲ့အလုပ်ဟာကိုယ်အဝင်ဘယ်လိုမှလိုက်ပါဟုတ်နော်ဒီဟုတ်နော်ကိုလုံးတဲ့လူကကိုအဝင်ပဲလို့မှတ်လိုက်ပါအကြံနဲ့လုံလုံအပြောနဲ့လုံလုံ ကိုဒီလည်းလောက်လုံးလုံးမှန်ပါလုံးတာမှန်မှန်အဲ့ဒါသူ့လူကြီးလည်းမှတ်ပါဟင်အဲ့တော့သူဝိညာဉ်ကနေဒီကိုချင်းဒီဘယ်နေတော့ဟင်ဟင်ဘယ်မူရင်းထားတော့ဘယ်မူရင်းစုထားတော့ဟင်ဆုံးမူရင်းစုထားတယ်ဆုံးမူရင်းဟင်ခုမှလာနေနေမှာကျန်တော့မဟုတ်ဘူးပါတော့ဟုတ်ကလားမပါဘူးမဟုတ်လား ဟုတ်ပါမလားဟဲ့ဟင်ပါလိမ့်မယ်ဟုတ်ကလားဟဲ့အမြဲသင်သားပါတဲ့ဟောဒီချက်နာချက်ကိုတပလာဟောအမြဲသင်သားအမြဲသင်သားပါဠိကိုသင်နာတော့ပေါ်ပါတယ်ဟုတ်နော်ဘာဖြစ်လို့ဝိတ္တလုံးကိုဟုတ်နော်ဘလောက်မိလို့ဆိုဆင်တဲ့မိတယ်လို့ဆိုတာ ဟုတ်ဆင်းခဲ့နေတယ်သူစင်ကြဘူးကသူတော်ဟိုစင်ကြဘူးတော့မသိဘူးစားရင်းလိုက်တခါတည်းမိနေတာမစားဖြစ်ဘူးစားရင်းတခါတည်းသွားရင်းနဲ့မိနေလို့ဒီပဲထောက်ရကြည့်လို့မမကြည့်ရဟင်ဟင်အဲ့လိုမိတယ်ဒီကမိတဲ့ဟာတော့ ရှင်ဦးစီးကပင်ပြီးပြီးရှင်ဦးစီးနေမတိုက်တိုက်သူသူကသွားတယ်နော်ပါနော်ပါတာပဲပါတော့စေလုံးကြီးပွားရဟုတ်လေခုတ်ကိုပြထားပဲမှန်ပါတယ်ဟုတ်ရဆွဲလိုက်ဟာဆိုလေချိုးဆွဲတာပဲမှန်ပါအဲ့ဒါနေတဲ့စင်ကောင်းခိုင်းရတယ်တို့ဆရာသမားတွေကဒုက္ခဓမ္မတို့တို့ဒီကူ ဒီခိုင်းတာကဘယ်လောက်ရှိလို့အထက်သွားဖို့ကောင်းကောင်းသူ့ကိုကောင်းလာလို့ဖို့ပြောထားတာဘယ်လောက်ရှိလို့တော့အကျဉ်းပေါင်းများနေပါသေးတာငန်းနေတာယူရင်လုပ်ပြီးလားနေပါလေလုပ်ပြီးလားနေပါတော့ဟုတ်ကဲ့ဆင်ကတစ်ခါခိုင်းတစ်ခါကိုပုံပြစ်ထားတယ်ဆိုဟာရီကပဲဆယ်လာခိုင်းမှတစ်ခါတော့မလုပ်ဘူးမင်္ဂလာမင်္ဂလာမင်္ဂလာရှိပါဘူး ဒီသူဆင့်တဲ့မိရင်လူစားရဆိုလူဒီဆင့်တဲ့မိဟုတ်ဘာဖြစ်လို့ဆင်းပြီးဦးကြီးခိုင်းခိုင်းလို့ထားလို့သူကဦးကြီးခိုင်းလိုက်မလုံးဘူးမမအားပြီးဘာခိုင်းနေညနေနဲ့မမဟုတ်ရောဟုတ်ပါအကြောင်းညအကြောင်းနဲ့ဟုတ်ဟုတ်ဒီစင်ဒီလူဒီစင်တဲ့မင်းကြီးကဘုံဘုံဟုတ်ကလား ဒီတိုင်းပဲမင်းမကြီးနဲ့နေတော့မှလားမနေပါဘူးဖြစ်တော့ပါဘူးဗျာဟင်မဖြစ်တော့နေတော့ပါလို့ပါဒုစားပါဘယ်များပေါ်ကြည့်တော့မှပါလိမ့်မယ်မဟုတ်တာပေါ်လို့တမ်းနေတယ်ဟင်ဟင်ဟင်ဆရာတို့တို့မိမိမိကြီးနဲ့ဒီလိုနေနေသူပြောတဲ့အတိုင်းဆိုသိုးကံပြစ်ချတဲ့နေရာခံရမလားမမခံမယ်ဟုတ်လားဟုတ်လား ခုနပြောတဲ့သူပြရအောင်ဟုတ်နော်ပြရအောင်စေမပြရအောင်စေမမျက်စိမဆုံးပြီးတော့ဒုတိယကအင်းနာဒီမလို့ဒီစေမစေမမစင်ကြလို့ရှိရင်ပြီးရင်ခင်ဗျားတို့မပြီးလို့ဖြစ်မှာဟုတ်ပါမှန်ပါဗျာပြီးရင်ခင်ဗျားတို့မပြီးလို့ဖြစ်မှာဟုတ်ပါမှန်ပါ ဟုတ်ကလားဟင်အစွဲရှိနေပြီလည်းလို့ပြောမှာမပြောပါဘူးဒီလိုဖြစ်ပါမလားဟင်ဟင်ရှင်လုံးကပြီးထားရင်ရှင်လုံးကပြီးထားမှပြီးတော့ပြီးမှာရှင်လုံးကခင်ဗျားတို့ကိုကိုကိုရှင်းနေရင်ပြီးမှတော့ခင်ဗျားတို့ဘယ်နဲ့တော့ဒီနိုင်တော့ပြီးမှမချင်းဘူးပါအစွဲနဲ့ကျွန်တော်ပေါ်တာတော့ ဟုတ်ပါဘူးလူတော့ဒီမှာတော့အစွဲမတင်နိုင်ဟုတ်ပါဘူးလူတော့ဒီဒီမှာတော့အစွဲမတင်ဘူးဟုတ်ပါဘူးဟုတ်ပါဘူးဟုတ်ပါဘူးဟုတ်နော်ဒီနေနေလူဒီအဲတော့ဘာတော့ညဟိုကောတံပီတီတယ်နော်ဥဒိနာမင်းရဲ့မိဖုရားမျိုးပฏิပက္ခလေး ဒီရဘလို့ရှိတာပါသူတော်ဝါဒလာတတာကတော့သူကသူဘာမှတတ်မှာပဲတာမဝရီနဲ့မခဒီနဲ့တက်တာဟုတ်နော်တာမဝရီကဟိုတတိမဂါဒီကနာမီဟုတ်နော်အမဟုတ်တာမဝရီကဘယ်ကြိုက်လို့ကောက်မဂါဒီကသူအဖေကဆက်ပြီးပြင်လာကြတာပါ ကျွန်တော်ကြိုက်လို့ယူတာနဲ့ဆက်လို့ယူတာသိဆိုသူသူဆွဲမချင်းဘူးအဲ့လိုကြောက်ရပါဘူးကိုကြီးကိုကြီးဆောင်ပေါ့ဟုတ်တော့ကိုကြီးဆောင်ပေါ့ကိုကြီးဆောင်ပေါ့ဟင်ဟင်ဟင်အဲ့ဒီတော့ဆင်းရဲတော့အဲစမမပဲမာဂန္ဒီနဲ့ဖယားနဲ့ကမတည့်ကြဘူးသူ့လူကြီးရှိပြောတာပါ သူ့မာသာဒီရဲ့ဝိပါဒနာကအင်္ဂါလက္ခဏာကိုကြည့်ပြီးဖရားရဲ့ခြေရာကြည့်ပြီးတော့ဒီဘုရားကဘုရားသမီးနဲ့တာနေဆိုပြီးတော့ဖရားကသူ့သမီးနဲ့ပြီးသားတာလေမှန်ပါပါဟင်မှန်ပါပါသမီးနဲ့ပြီးသားမှန်ပါဟင်မှန်ပါသမီးနဲ့ပြီးသားတော့ဟိုကအဲ့ဒီဝိပါဒနာပါဒီပြောလို့ရှိရင်သူတို့အနာဂတ်ဖြစ်မယ်ဆိုဘုရားကသိတယ် အနာဂတ်နဲ့ဒီပါမပါဘူးအမအမအဲ့တော့နာပြေသမတတ်ဟာတုံနာမန္နမေတမီတုံရောက်နာပိစထတာတော့ငါစတူတော့စတူတော့မစင်သားတယ်မင်းတို့ ဒီသမီးကြတော့ဒီမာဂန္ဒီသမီးဆိုတော့ဒါသမီးချင်းမှန်ပါပါသမီးဆိုချင်းချင်းအင်းချင်းဟုတ်ဗျာမင်းတို့သမီးတို့သမီးကြတော့ချင်းအင်းနေပေါ့ဗျာချင်းချင်းကြီးကြီးကြီးကြီးနေပေါ့ဟုတ်ဗျာဆွဲကားဒီတလိကြီးနေဟင်ဟင်ဒီလိုဟာချင်းမနဲ့တော့မကုတ်ချုံနေဘူးမှန်ပါဟုတ်တော့မလို့ချင်းမလို့ချင်းပြောတာငါ့ဟိုကျူးကျူးပြောတာမင်းတို့ကတူတာတင်းတာ ကိုကတော့အပူကနဘာရောနာခံချက်သွားပြီလေဟင်ဒီမှာနဘာရောနာခံပြီးတော့ဟင်နာခံရတော့ဘုရားဘယ်လိုဒီမှာခင်ကြည့်ဟင်မမဒီကုသိုလ်ကံကောင်းတော့သူသူဦးလေးကြိုင်ရဘူးကဟိုဥဒိနာမင်းကိုသွားဖြစ်သူပြရတော့ဖြစ်တာဥဒိနာမင်းကိုပြရတော့ဖြစ်တာဟုတ်ပါဟုတ်ပါဘုရားကတော့မင်းကိုဆိုတော့ ကိုဒီနာမည်တော်ကြီးတော့တော့ချီတို့တူရင်ကြိုက်တဲ့ခါဟုတ်ဗျာချီတို့ဒီရင်ကြိုက်တော့ဒီတော့ဘောအမမကြိုက်ကြတော့မင်းဘောတော့ကဟုတ်ဗျာဟင်ဟင်အမတို့သမီးတွေရတာလားချီတို့ဒီလိုကြီးပါယူရတာဟုတ်ဗျာအမဟုတ်တယ်လို့ဒီကဘုရားတို့သမီးရတာပေါ်တာပါလူတွေမရပါ ကောအောင်မနင်းခုမဟေးဒီအဲ့ဒီမှာဘယ်လိုဖြစ်အဲဖယားကကိုတော်မကြည့်သွားသူတို့ဟိုဘာလဲတော့သူတို့ဇလန်းတွေတော့မဟုတ်ပါဘူးလူရင်းကတော့ခုတ်ဖို့တရားတာမဝရီရဲ့ကျူမခုတ်ဖို့တရားကဖယားတရားမှာတော့တော့ဖြစ်ပါမမဟင်ဒီတာမဝရီနဲ့ သူနဲ့တဘူရှိတဲ့ခွန်ရာကနောက်ကပါရမီပါမှာပေါ့လေအဲဒီခိုးဆုံးကကျုံမဖော်တဲ့ဒီကနာပြီးတောတာပန်ချစ်မှာအဲဒီအနေနဲ့ဖရာကျင်ဘူးဟုတ်ပါအဲတော့မာသန္ဒီရံသူကိုအမဝရိယကျင်ဘူးလေဆိုတော့တဲ့ဘူးဘောပါဟင်ရံသူအားပြီးဟုတ်ပါတဲ့ဒီဧကရာဟိုသူတို့ချင်းဟိုတီးထား ဒီမျိုးပေါ်ဗျာဒီလိုဝါလို့ကြတဲ့ပေါ့ဒီလိုဒီတာမဝရီဒီကြောင့်ကြာမှာဝမျိုးမျိုးမှာတရားလိုက်လုပ်တာပါဒီမှာမျိုးရတယ်ဟိုလုံးနှခါလုံးလုံးနှခါလုံးဒူတော့ဝါတရားချင်းမို့ဒီနာမျိုးတော့တော့သူတို့ကမကြတော့မှာပါဟုတ်ဗျာမာဂန် မအောင်ဘူးဟုတ်လားညမအောင်တော့ဥဒိနာမင်းဆိုသူဥယျာဉ်တွေထွက်နေတော့အဲ့ဒီတာမာဝရီနဲ့သူ့ရှိတဲ့ခုနရာကိုအကုန်လုံးအောက်ကနေပြီးတော့ပါတော့ခုခေတ်တော်စီပေါ့ဗျာသူကဟောပါလေစီနဲ့တခါတည်းတိုင်းပါလို့ဒီမရှိဘူးတာပြတာမရှိဘူးတာပြတာမရှိဘူးတာပြတာခုနရာလုံးပြီးခုနရာလုံးပြီးမာဂန်နဲ့သူ့ရှိတဲ့တာထားဖို့လေဟုတ်ပါ ဦးတင်တာမင်းစောပြန်လာတော့အဲ့ဒီအကြောင်းပြီးပြီးတော့တခါမာဂန္ဒီနဲ့ပတ်သက်တဲ့အမျိုးဆိုလို့ရှိရင်တစ်ခါတွင်းကမှချမ်းချမ်းဖြစ်တာကိုယ်တို့နဲ့တဲ့ဆိုရင်ဘယ်လိုပတ်ပြီးထားလဲသိနာမရပါဘူးဟင်တို့နဲ့တဲ့ဆိုရင်ပတ်ပြီးထားတယ်ဟောမကြည့်တော့ဘုံပတ်ပြီးတော့ဘုံရတော့တာပါပဲဟုတ်ပါအဲ့တော့ဟိုကလည်းဟို ကုညိုပါတော့တာမဝရီနဲ့ခွန်ရပြီးတယ်ဒီဘက်ကလည်းမာဂာနီနဲ့တချူမျိုးလုံးပြီးတယ်အဲဒါကိုဖယားတော်ပြီးရှောက်တဲ့ရဟန်းလာကြတော့သူတို့နှစ်ဖက်ပြီးလေဗျာဘသူဒီလိဘသူရှိမှတည်းမမနှစ်ယောက်လုံးဒီပါသွားလို့မရဘူးမမဘသူဒီလိဘသူရှိမှတည်းတဲ့အဲ့ဒါပဲမမဟဲ့ဟဲ့မမဟုတ်မဟုတ် သူသေး၍ဘသူရှိမှာတည်းတဲ့ဖရာကဖရာကမိတဲ့ရဟန်းကမိတယ်မိရတဲ့နှဖလုံးပြီးတာပဲပါနှဖလုံးပြီးတဲ့ဖရာလို့ပြောမှာပေါ့မှန်ပါခုမဟုတ်ဘူးအဲဒီလိုဒီလိုတော့ဖြစ်သွားကြရအဲ့ဒါဘသူသေး၍ဘသူရှိမှာတည်းမှန်ပါမိတဲ့ရဟန်းကပညာရှိတယ်မှန်ပါဟင်ဘုလိုစိတ်နှဖလုံးပြီးလို့ပြောပါဘူးမှန်ပါဟင် နှစ်ဖလုံးသေးနှစ်ဖလုံးမရှိဘူးဘုရားကြောင့်ဘုရားကြောင့်ရှင်လာပြောတာလေဟင်ဟင်ဟင်ဘယ်တော့တာမဝဒီနဲ့နောက်ပါခွင့်ရတာအမှန်နဲ့နေတာဟုတ်ပါဗျာတတိယမျက်စိကြီးနေတာဟုတ်ပါဟုတ်ပါဟုတ်ပါမျက်စိကြီးနေတာဟုတ်ပါဟုတ်ပါဟုတ်ပါတော့မျက်စိကြီးနေတဲ့ပုဂ္ဂိုလ်တော့တာမဟုတ်တဲ့ပုဂ္ဂိုလ်တွေဟုတ်ပါပြီးတော့မီးလောင်တိုက်သွင်းတဲ့ချိန်ကျတော့ ကာမဝရီကပြောသူခုမရဘူးဟင်သူမှတော့ကဝကျွေးရှိလို့ငါညီညီမမကနေဘာမှမဆိုင်ဘူးတဲ့ကာမဝရီစိတ်နေစိတ်ထားမှန်ပါပါနော်မှန်ပါနော်နော်မှန်ပါကာမဝရီစိတ်နေစိတ်ထားငါတို့ဝကျွေးရှိလို့ခါရတာငါညီမမာဂန္ဒီနဲ့ဘာမှမဆိုင်ဘူးအဲ့တော့ငါတို့မာဂန္ဒီကိုမိတာပွားကြဆုံးအမှန်ပါပါ ဟုတ်နော်ပြီးတော့လူတို့ဒီတရားမှာပြီးတဲ့အတွက်ဟင်ကြောက်အောင်မလားကြောက်တော့မပြီးခင်ကပြီးထားတာမှန်ပါဟင်ပြီးတော့ပြီးသွားတာပေါ့မှန်ပါဟင်ဒီတော့မပြီးခင်ကပြီးထားတဲ့အတွက်ပြီးတော့မပြီးတော့ဘူးပေါ့လူတော့ပြီးရင်မှာပေါ့ပါရမီမပြီးဘူးမှန်ပါဟင်မှန်ပါဆောင်းပြီးတော့ဒီလိုမပြီးဘူးမှန်ပါဒီလိုပြောရအောင်နော်မှန်ပါဟင် အဲလိုမြည်တွေတဝုံဝုံတောက်နေတဲ့လေးဘက်လေးတန်မြည်ကြကနေရှုမှတ်တာတချို့ကအခါခါဖြစ်တယ်တချို့ကအနာဂတ်ရောက်ပါဒီခုံကြကနေရှုမှတ်တာလေတရားမှာကြောက်တဲ့ပုဂ္ဂိုလ်တွေလို့ရှုနိုင်ပါမလားသူကလေးဘက်ကယူလို့မရဘူးသရကမလောက်တော့ရဘူးဟမ် ဟိုမရနဲ့ပါနေရထားပါတော့မင်းလည်းမကြီးတွေပါလေဆိုရင်တော့ပုံတော့ဟင်ဟင်မရချင်းနဲ့မရလို့တကားပုံတော့မထင်ဘူးညာရှိဖို့ကဘူးလားဗျာ။အာဘာဖြစ်လို့တော့ဗျာ။ဘူးရတာမန်ကြီးတဲ့ပြေမှာ။ဟင်ဘူးရတာမန်ကြီးတဲ့ပြေမှာဗျာ။ဘယ်သူကတော့ဟိုမရလူကြီးကမရလူကြီးကဘူးမှာဘူးရမှာ။ ဟုတ်ကဲ့အာမင်းမင်းလည်းဒီဓမ္မရှိဘူးလေဗျာဟုတ်လားခင်ဗျာကောင်းပြောရမယ်တင်ပါဒီလိုဆုံးပြောနေတာတင်ပါဟင်ဟုတ်ကဲ့လားဗျာဟင်ဒီမမေလည်းကပို့ဆိုးတော့တိုင်းနေတော့နော်မေလည်းကပို့ဆိုးတဲ့သင်ချာအပ်လို့ဗျာ ဘုရားကြောက်ဝေတာဟင်ဟိုကမာဂာတိကြတော့သူ့တတ်တာလဲတက်တက်ကာလာမဟုတ်ဘူးနော်သူ့ဟောခဲမကြည့်ပဲဘူးအခဲမကြည့်တော့ဟိုရှိရှိတဲ့ရှင်မူကြီးတော့သူ့လေပင်လေးတော့ပဲခြံထားတော့ဗျာဘုံဘွေးနဲ့ပြုတ်လို့ထုံထုံကျင်းနဲ့တိုက်ပြီးတော့တတ်တာ ငါခံကြကြတော့လို့စီရဦးကြီးတည်ထားရပါတယ်ဒီဥဒိနာမင်းတော်ဘောကနေကြည့်နေတာလေအနာဘကောသားဘုရားခင်ရတာလေထိုင်ရတာလေအမှန်သူ့ပေါင်းနေသူ့ခန္ဓာကိုယ်ဓာတ်နဲ့ရည်ရည်ပြီးသူ့ကိုယ်သူကြော်ပြီးစားပြီးပြရတက်တက်သားသားနေမှာနော်ဟင်ဟင်တက်တာပါ ပေါင်လေးလိုက်ဟုတ်လားထွက်လာတဲ့သားသူကြော်လိုက်ဆယ်နာရီကောက်စားလိုက်ဟင်ဒီရှိအိမ်မှာနော်ဟင်ဟုတ်ပြီလားဟင်ဟင်အဲ့လိုတော့ဟင်ဟိုစိတ်ရှိသောဦးဒီနာမနာလည်းညင်းတဲ့သဘောနဲ့တို့နော်မှန်ပါပါနောက်ဆုံးဘာမှမရှိမှသူတရားရှာမပြီးမချင်းအဲ့ဒါဒါကြီးကြီးပြီးကြော်ကြော်ပြီးစား အိမ်ကြီးနဲ့တရားရှာအဲ့တော့သူကတော့ခုနကလေအရင်ကတည်းကဘာမှမမရှိဘူးအာယုံနောက်လိုက်နေတဲ့ပုဂ္ဂိုလ်ဟုတ်နော်အမသူအာယုံနောက်နောက်လိုက်တဲ့ပုဂ္ဂိုလ်ကိုအမမဲတဲ့ပုဂ္ဂိုလ်ကိုသိရင်မရှိတဲ့ပုဂ္ဂိုလ်ကိုတတိလက်လို့ပုဂ္ဂိုလ်ကိုဟုတ်ကြအမအဲ့ခါကျတော့ဘယင်းတော့ဒီလောက်ကြီးရက်စရမလားဆိုတာအာသာရှိပြီရှိပါရဲ့ရှိပါနော်ဘုရားဟင်အမရှိ ဘေးကအာနာပကွယ်သားတွေကဘယင်ကခိုင်းမအောင်တော့နင်တို့ဒီလောက်တိရက်စရသလားဆိုတာရှိမှာရှိပါရဲ့ဗျာကိုတိရှုသလားသူများတိရှုသလားသူများတိရှုပြီးပြီးပါဟုတ်ပါဟုတ်ပါဟုတ်ပါဗျာကိုဓမ္မဝရီတို့ကကိုတိကိုရှုပြီးပြီးတာဟုတ်ပါဗျာ ဟုတ်ပါဘူး။ဒီမှာဝရီတော့ကိုဒီကွန်ပျူတာဟိုမှာကဒီအဲဘာမှဝန်ကြောင်းဟုတ်တော့ဒီဒါပွားလိုက်ပါသေးတယ်မမဟုတ်တော့ဟုတ်ပါဟုတ်တော့ဟင်ဟိုမှာကဒီကြတော့ဒုညာပြည့်စုပြီးပေးလားဟင်အဲ့တော့ကိုပြည့်ကွန်ရှုပြီးအမှတ်နဲ့ပြီးတဲ့ပုဂ္ဂိုလ်ကတရားရကံအနာကံဆိုတော့အနည်းဆုံးသူတရားရကံပုဂ္ဂိုလ်စဉ်နတ်ပြည်ပဲဟုတ်ပါဟုတ်ပါအနာကပုဂ္ဂိုလ်စဉ်တော့တူတော်ဝါဒဓမ္မဘုံတန်းပေါ်ပါလေဟုတ်ပါဟင် ဟင်ဟောပါတောက်ပါမှာဟုတ်နော်ဘုန်းကတော့အာဃာတအခဲမကြည်တဲ့နှလုံးမသာတဲ့စိတ်နဲ့ပြီးတဲ့အတွက်ပယ်သွားမယ်ထင်တယ်ရဲပါနတ်ပြည်မဖြစ်နိုင်ဘူးနတ်ရောမဆနိုင်ဘူးလားရောက်နေပါတော့နတ်တော်မဆမ်းနေဘူး။ဒီပြရပဲဗျာနတ်တော်ဆမ်းတယ်။ဟုတ်ကလားဗျာ။သူကတော့ဒီပြရတော့နတ်တော်ဆမ်းတယ်လို့။ဟုတ်ကလားဗျာ။ ဒီသူကမဲ့တော်မြတ်ဆောင်လာတယ်ဘာမှပေါ်ရနေတယ်နေသွားတယ်ဆိုတဲ့ကပါရမီလုပ်ဖို့ရပြီလားရတယ်ရောတေးပြီတေးပြီရှင်လက်ပြီတိတ်တာဖြစ်လက်ရှင်လက်သေးပြီပါရမီမဆုလို့မရဘူးတရိษံဖြစ်လက်ရှင်လက်သေးလားဟုတ်ပါပါပါရမီမဆုလို့မရတော့တဲ့ပေါ်ရတယ်ဟုတ်နော်ဟုတ်ပါပါဟုတ်နော်ဟုတ်ပါပါပါရမီမဆုလို့မရဘူးဟဲ့ခုနကပြောတဲ့ဟို နတ်ပြည်တက်သွားတဲ့ပုဂ္ဂိုလ်ကပါရမီရှုလို့မရနိုင်ဘူးရနိုင်ပါဗျာပါသွားတာလို့မရှိမှတ်နိုင်ဘူးရှိမှတ်နိုင်မှနိုင်ပါပဲဟိုဗြဟ္မာဘုံရောက်တဲ့အနာဂတ်ပုဂ္ဂိုလ်ကဒါလို့ရှုနေမှာပေါ့သိတယ်ပါဗျာဟုတ်နော်မှန်ပါဗျာဒီလိုဆိုတာမဝတိတို့သိမသိသိပါဘူးရှင်းပါရဲ့ဗျာပုံမိမျိုးလို့လားဟင်ဒီတံပေါ်ကြီးဟင် ကိုယ်ရောအဲ့ဟိုမာဂာနေတို့ကြတော့သိမသိဟုတ်ကလားဟင်ဟင်အဲ့ဒါကိုဘုရားကဒီလိုတို့လူတို့နဲ့ကိုကောင်ကိုကောင်မကပြေးသွားကိုကောင်မကမပြေးဘူးဘာမပြောဘူးကြာပါပါဘုရားဘရမပြောတာဟုတ်အပမတော်အမတံပတာမမေးတဲ့ပုဂ္ဂိုလ်မမေးဘူးမမေးကြီးဘူးမပေးကြီးရဲ့ကြောင့်တရား ရှင်တော့ပမာတော့မိစုမောပတာညာတတိမရှိပဲမိမိနေသူစီပေကြီးရဲ့ကြောင့်တရားတယ်မမဟုတ်တော့မမဟုတ်တော့ဒီတဲ့လိုမိမိနေတဲ့ပုဂ္ဂိုလ်ကဟိုစာဆိုတဲ့ဟိုကံကံဘုံမင်းကြီးခြာရသွားမှာတင်တယ်ဟင်ဆိုတော့ဟိုဒီကြီးရဲ့ကြောင့်တရားပဲလေဒါပေလေးမသွားမှာကြောင့်တရားပဲ ဟုတ်နော်တတိမတတိရှိတဲ့ပုဂ္ဂိုလ်ကတော့သူခုနပြောတဲ့နတ်ပြည်တရားမဲ့တောင်းတရားတွေမဟုတ်လားမှန်ပါပါဟုတ်နော်မသိကြီးတဲ့တောင်းတဲ့ဒီလိုလေးယူလာဟုတ်တာအပမဒန္တမဉာဏ်တိမပြီးတဲ့ပုဂ္ဂိုလ်ဟာပေတောင်းပြီးတယ်လို့မမြင်ဘူးဟုတ်နော်မှန်ပါအပမဒန္တမဉာဏ်တိပေးတာတောင်းပေးတာမရောက်ဘူးလို့သာဆိုတယ်ဟုတ်နော်ဘာဖြစ်လို့တော့ဘာလို့များချင်းပြီးတော့မှာဟုတ် တို့ဆရာတော်ဘုရားကြီးပြောပြီးပြောတာရှိပါတယ်တရားအလို့တခါမာရဲခြင်းနဲ့ဖြစ်တယ် အဲဒီခါကျတို့ဘာလို့ညာမတော့နာရီနာရာတိဟုတ်လားနာရာတိရဖြစ်ဖြစ်ပြီးလို့မဟုတ်လားကိုညီမအဲဒီကဘုံဖြစ်တာဒီတိုင်းကြီးဒီတိုင်းကြီးဘိုးဆိုးမှာပေါ့ညီမကသူ့နဲ့ဝင်ဖြစ်တဲ့ထင်ပဲဟင်ဒီတိုင်းကြီးဆက်ဒီတိုင်းကြီးလာပြီးတိုင်းပြီးပြီးပါပေါ့နဲ့ဖြစ်နေလေညီမအဲ့လိုဝင်ပြီးတော့ဖြစ်ပါအဲဒီခါကျအဲ့ဒီပြန်ပြောလိုက်တဲ့ငါမသိဘူးသူ့ဟာသူပြေးတာလို့ပြောလို့လာလိုက်တဲ့ဟင် အမှတ်နဲ့ပြီးသွားတဲ့ပုဂ္ဂိုလ်လူတော့ပြီးပြီးမှာပေါ့လေဟိုခုနမှတ်နေတဲ့ယောဂီကတော့ပြီးမှာလားပြီးပါပါဟင်အဲ့ဒါပြောတာဝင်ဆရာတို့ကခုကိုယ်ကအပမတမမယန်တီကိုပြောဟုတ်နော်ဟုတ်နော်ဒီတတိရှိတဲ့ပုဂ္ဂိုလ်ဟာပေးတန်းပေးတယ်ပေးရမရဘူးလေပေးလည်းမနေဘူးလေဟုတ်ပါဘူးဒီပမတမတာယထာဒီပုဂ္ဂိုလ်ကတော့တတိမရှိဘူးဟုတ်ဟုတ်ပါ လူတို့လူတွေမသိသေးဘူးဒီတိုင်းပဲတတိမရှိဘူးအဲတတိမရှိရဘူးကဒီကနေ့ဘူးပါပဲကွာဟင်ဟင်ဒီသမတာမတာရထားဆိုတာတတိမရှိရင်ရှင်းနေလေအပြေပဲတဲ့ပါရမီမမတူဘူးပါရမီတက်သေးလားမတက်ဘူးကွာဟင်ဟုတ်မပါရမီမန်တယ်ဖြစ်တယ်တို့ဒီကနေ့ပြောလို့ရှိရင်စိုက်တာဟင် စိုက်ထားအညွတ်တဲ့ရင်ရှင်နေပဲရှင်စိုက်ထားတဲ့သူတွေအညွတ်တဲ့ရင်ဟုတ်ရဟုတ်ပါစိုက်ထားတဲ့သူတွေအညွတ်တဲ့ရင်ပြီးတာပဲဟုတ်ပါလူလူလည်းပဲတို့လူကြီးတော့စိုက်ပြီးလေဟုတ်ပါတတိမပါလို့ပါရမီမတည့်ဘယ်လိုလဲဒုက္ခတွေပြီးပြီးရှင်နေများစိတ်ရောက်ရတယ်ဘယ်ဘက်မှမဖြစ်ဘူး ဟုတ်ကလားဟိုခမားသေးတဲ့များတာတော့ဇနီးတွေဘာတွေနဲ့မို့မယားတွေဘာတွေနဲ့မို့ဟိုမရေလွတ်တည်ကြတော့တယ်လို့မျိုးတော့အတော့ဘူးဆိုရတယ်။ဘာဖြစ်လို့လဲ။ဘုရားဓမ္မလုံးနဲ့ဘုရားဓမ္မဆိုဖြစ်နေလို့ရတာ။ဟင်ဟင်ဟင်ဟင်ကုသလာကပုဂ္ဂလဓမ္မဆိုကြီးလို့ရတယ်ကုသလာကဘုရားဓမ္မပေါ်မူကြည့်ကြည့်။ဘာသာကြောက်ကြ ပုဂ္ဂလာရဲ့သူကလည်းတော့ရှက်မှာပေါ့ဟဲ့ပြောကြည့်မပြောပါနဲ့ဟင်တောင်းရက်ပုဂ္ဂလာပြောဒီဒီခရီးကဒီဟာလေးကာတာတကုတ်ပဲခေါ်လိုက်တာလေဘသူဒီပေ၍ဘသူဒီရှင်းပါတယ်ဆိုတော့စာပဲပြောလိုက်တယ် ခုနတမဝရီအုပ်စုနဲ့မာဂာနီအုပ်စုတွေဟုတ်ကလားဗျာဒီအဲ့တော့တို့ဟိုခုနကဟိုစခဲ့တဲ့စကားအတိုင်းပြောရလို့ရှိရင်ဟုတ်ဗျာကိုယ့်ကိုယ်ကိုမသိခင်ကပြေးထားမှာဒါပြီးပြအောင်မယ်ဟုတ်နော်ဒီတိုင်းဆင်ကြပါတယ်အချိန်တိုင်းဆင်ကြပါတယ်ဆင်ကြတာတတိထင်တယ် တတိရှိနေရင်သိတော့မသိဘူးတဲ့တတိမရှိရင်နေနဲ့အမှုပဲဒါပြောတာချင်းပါဟုတ်ပါဘူးတတိမရှိတဲ့ပုဂ္ဂိုလ်နေနဲ့အမှုပဲတဲ့ဟုတ်ပါဘူးတတိရှိတဲ့ပုဂ္ဂိုလ်သိတော့မသိဘူးတဲ့ဟုတ်လားတောင်းမသိခင်ကတည်းကငါပြောင်းမယ်ငါပြောင်းမယ်ဒီတတိအမြဲရှိတာဟုတ်ပါဘူးဟုတ်ပါဘူး အဲလိုတတိရှိတာတဲ့ပုဂ္ဂိုလ်သေရအောင်မှာကိုသေရမှာကိုအများကြီးသိနေတဲ့ပုဂ္ဂိုလ်သေသေရကာလတော့ဘုရားဒါငါဆုံးတော့ရတယ်ပြီးထားတာပဲဟုတ်ပါပါတော့ဆုံးတော့တော်လို့ပါဦးတော်တော့ဒါငါဆုံးဆုံးရတယ်ပြီးထားပြီးသားပဲတော်လို့ဆုံးဆုံးရတယ်ပြီးထားပါဘူးဟုတ်ကြပေးမထားတဲ့ပုဂ္ဂိုလ်ကပညာပေါ်မှာနော် ဟုတ်ဗျာပြီးတော့ခုနကလည်းမလို့မကွဲကြီးကခွဲထားဟုတ်ကဲ့ဒီမှာဒီစီတာဆုံးတဲ့တန်တန်ငါနဲ့လေးနဲ့ငါနဲ့မယားနဲ့ငါနဲ့သားနဲ့ငါငါတိုင်းထားသာသာသာသာငါငါတိုင်းထားတမိဟာတမိတိုင်းထားငါငါတိုင်းထားလင်ဟာလင်တိုင်းမယားမယားတိုင်းထားလိုက်ရင်ဒါပွဲနေတာထင်တယ်အဲ့လိုကိုပွဲထားလို့ဟုတ်ပါဘူးဟုတ်ပါဘူးအဲ့လိုခွဲထားလို့ရှိရင်အဲပြီးတော့ကိုယ်နဲ့ကိုယ်သွားနေတယ် မှန်ပါဗျာဟုတ်နော်ဟင်သူပြီးတာလေဥပမာရှိပါသေးဗျသူကဟိုတင်မင်းကြီးတဲ့မှာသူတို့သူတို့ပြောဟင်သူကျတဲ့မန်မန်ဆိုမန်မန်ဒီကလမဟိုရဟိဒကနာဟင်ဒီချက်ချင်းကြမြေရမှာချက်တူခဲ့တာမနေ့ကြတော့မန်ယူက6နိုင်ဆိုသူကဒီကဖွင့်ပြီ9နိုင်ဘောလောက်ကတော့တော့ဆောက်နေတာဟင် အဲဒီမှာအဲဒီဘာတော့ယူလို့တဲ့မနောစီလုံးမောဓာတိဟင်ဟင်ခေဝီလေးတွေချိတ်ကျဲဥတဲ့အကျက်ဒီကသွားကောက်တဲ့ကျက်ကကောက်ဟင်မိလိုက်တဲ့ကျက်ကမိလိုက်တူနေကျက်ကခွတ်တဲ့ကျက်ကခွတ်တယ်ဟင်အမချင်းညာကကြည့်တယ်သူတို့မြင်နေတာပဲ ဂျီရိုးတဲတာလည်းသူတို့မြင်နေဟင်အမဟုတ်တရားမှာသူသိလို့လားဟင်ဟင်အတူပုံစည်းနေတော့ဆိုဟိုချိန်ဝင်နဲ့အဲအလေးဟာသူတို့ထက်ချိန်ပြီးရောင်းမယ်ဆိုတာသူတို့မသိဘူးတတိမှမရှိတာတတိမှမရှိတာပဲသိနေတတိရှိသိမှာပေါ့ သူတို့ညီနေသွားတဲ့ပုဂ္ဂိုလ်တွေတို့လူညီနေမှာပုဂ္ဂိုလ်တို့လူညီနေမှာပုဂ္ဂိုလ်ဟုတ်နော်သူတို့ကတတ်ခေါ်နေတတ်သူနဲ့တတ်ခေါ်ပြီးတော့ညီနေသွားတာသူကကုသကံနာပြီးတဲ့သူဘဝကညီနာပါလာခန္ဓာဘဝတော့တတ်ခေါ်မှာညီနေ ဟုတ်နော်သူကညီမညာမပဲရှိတာသူတို့မှညီမရှိတယ်သူညာမရှိဟုတ်ပါဟုတ်နော်ဟုတ်ပါအဲ့တော့သူတို့ကအဲချင်းဝင်းကြီးနဲ့အလေးတွေဟိုချိတ်ခဲဒီနဲ့လောက်တာပဲနင်းနာပဲတတိမပါတော့ပြီလို့လားဒီဟိုမှာပြောကောင်းကောင်းကောင်းအဲ ဒီလိုကလည်းပုတ်ပွဲဆုံးလာပြီဟိုကအုံဖောက်တယ်ကလည်းလာပြီဆိုလို့မညုံကအဘောအဘောကနေတကောင်မဲ့တော့မှအဲဒီခါမှာကြက်ပုတ်ကြီးဟာတခါတော့ကယောကယောနဲ့ဘူးချူးညံလို့ဟင်ဟုတ်ရောဟင်ကိုဒက်တိကိုမှထာအော်ရောတာကြက်တချိုးပါတို့ရွာထဲမှာဟင် တို့မိသားစုတယောက်ပြေးလို့ရှိရင်ဟုတ်လားဒီမပွဲလေးကခွဲထားတာမဟုတ်တဲ့အတွက်ပြေတော့ပဲလို့ပြင်းပြင်းကုသကံကောင်းလာတယ်တော့ပစီတော့ပစီဟင်ငါရင်ပြီးတော့ငါလည်းကုသကံကောင်းလာဟင်ဟုတ်ပြင်းပြင်းနဲ့မဟုတ်ဘူးလားပြင်းပြင်းမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ပါဘူးဟုတ်ပါဘူးကြောက်ဘုံမမထင်ပါဘူးညာတို့ဟာဒီဟင်ကြုံကြည့်လေမှန်ပါဗျာ တို့ဟာဒီနဲ့ပေါင်းပြောတယ်မတင်နဲ့နော်ကျောင်းကြီးလည်းကိုယ်ခွဲမှာရှင်လုံးထားဟောတာချင်းမမဟင်မဆွဲခင်ကတော့ပဲလို့တွန်းနေတဲ့ဒုံအားရောတွန်းနေချက်ကဒုံကိုတဲ့ချက်ကကိုမိလိုက်တဲ့ချက်ကမိလိုက်နေဟုတ်ရတတိနေတော့ပြီးတော့မှသူတို့ဒုက္ခရောက်တာသာသာလို့ထင်တယ် ပြီးတဲ့အကြောင်းသူတို့ထည့်သွင်းထားလို့ဟုတ်ပါပြီးတော့ကိုယ်မဲ့အကြောင်းထည့်ပြီးတွက်မထားလို့သူကတော့တတိရှိတဲ့ပုံကူကြီးဒီဘောညံထောင်းရမှာမှန်ပါဗျာဟင်အဲ့တော့ခူလာတွေကမသိခင်ကပေးထားကြတာဟုတ်မှန်ပါဗျာသူပြီးကြလား မင်းကမသိတဲ့သူဟင်ဟင်ဟင်ဟင်တရားမှာဟောမင်းစင်ကြီးမရပါဘူးဟုတ်ပါဗျာဟင်ဒါမှပြည်ပြီးလဲကျွန်တော်မတော်ဟုတ်တာပေးထားပွားတယ်ပြည်ပြီးလာတော့ပါတယ်ပြည်ပြီးတော့ဟင်ကျော်လာခုမှနေယူလာရတော့ဟင်ဟင်ပေးထားမသိဘူးလားဒါပြည်ပြီးလဲပြီးတော့ ตอนนี้เจ้าดีใจได้ปาวันเนาะนี่ปาวันเนาะပြီးတော့မကွဲလေးကခွဲထားခွဲပြီးလားခွဲပြီးတော့ဘယ်လိုခွဲဟင်ဟင်ဘယ်လိုခွဲမှာလဲမောရှာပြန်အစီအစဉ်ရှိရဗျာတာမာနေဟုတ်ပါမလားဗျာဟင်ဟင်ဟုတ်ပါမလားဗျာနေ ဒီဒီကဓမ္မမပုံစုမှာဒီဒီကဓမ္မပုံစုမှာဒီနေနေအတိုးလက်ဘူးဒီကဓမ္မမင်းဟင်ဒီမခွဲလိုက်ပြတိုးလက်မှာမင်းဟင်ဟင်စေတာဝန်ဒုသာကပိဏတုတ်ကိုခေါ်ပါတယ်ပါဠိဓမ္မလိုတော့မပြတ်ဖြစ်ဘူးဘာဖြစ်လို့လဲသူကမိတ္တလုံးလို့နော်မိတ္တလုံးလို့ ဘယ်လောက်မေ့လို့စင်တဲ့မေ့တယ်စင်ပါဗျာစင်မိပါတယ်ဆိုတော့ဒုလုံးကိုခိုင်ခိုင်လို့လုပ်တယ်သူဟာခိုင်ခိုင်လို့လုပ်လို့လားလုပ်ပါဗျာဟင်စင်နဲ့ဒုနဲ့ဘယ်သူကမေ့ဒီတော့တော့မေ့ပါ ဒါဖြင့်ဆင်နဲ့တို့နဲ့ဘသူကပုံမိုက်တော့ဟုတ်လေဆင်နဲ့မိုက်တဲ့ဟာတွေမျိုးတို့စီရောက်တာဟုတ်ရောအဲ့လိုတော့ပါပဲဒီအဲဘောကြီးလည်းသူ့ကိုယ်တွေဟောဘယ်လိုကြည့်ရ ဟိုတော့နမလေးတော့ပေါ်ပြောရတယ်ဟင်နမလေးတော့ပေါ်ပြောရတယ်ကဲနာကြတော့ပြောဆိုရအောင်ပေါ့